သောတာရှင်များခင်ဗျာကျေးဇူးတော်ရှင်အေကမဟာပန္ဒိတမဟာစီဆရာတော်ဘုရားနဲ့တကွတပြည့်သံဃာ၅ပါးတို့ဟာတောက်ကြံနေ့ညနေပိုင်းကဆန်ဖရန်စစ္စကိုမြို့မှနေပြီးဝါရှင်တန်မြို့တော်ကိုဆက်ရောက်လာကြတယ်ဆိုတဲ့သတင်းကိုတော့သောတာရှင်များကိုမနေ့ကကျွန်တော်တို့အစီရင်ခံတင်ပြခဲ့ပြီးဖြစ်ပါတယ်။စနေနေ့မနေ့ပိုင်းကနန်းနဲ့9နာရီမှနေပြီး10နာရီခွဲအထိဥဇနက်ကကိုတော်ကဝါရှင်တန်မြို့ဗုဒ္ဓဝိဟာရကျောင်းတိုက်မှသီဟိုကိုတော်နှစ်ပါးနဲ့အတူတရားအထုတ်နည်း တရားထိုင်နည်းစတဲ့ဝိပဿနာတရားပွားများနည်းတွေကိုဟောပြောတိုက်တွန်းခဲ့ပါတယ်။အဲ့ဒီတရားပွဲကိုဗုဒ္ဓဘာသာမြန်မာလူမျိုးများအပါအဝင် အမေရိကန်တိုင်းရင်းသားပေါင်းတရားခန့်တို့တယောက်နာကြားခဲ့ကြပါတယ်။ဆရာတော်ဥဇနက်ကကတရားဟောပြောပြီးတဲ့နောက်ကြောက်လာကြတဲ့တရားနာပရိသတ်တို့ကိုလက်တွေ့နာယီဝက်ခန့်တရားထိုင်စေခဲ့ပါတယ်။နာနဲ့7နာရီအချိန်မှာ တန်ဃာတော်အရှင်မြတ်တို့ကိုဆွမ်းခဲပဲဘောဇင်ချိုးခြင်းတည်သည့်စသည်တို့နဲ့ဆက်ကလှူဒန်းခဲ့ကြပြီးတဲ့နောက်နှစ်နာရီမှ9နာရီအတွင်းတရားထိုင်နည်းတရားအထုတ်နည်းဖြစ်တဲ့ဝိပဿနာရှုနည်းတို့ကိုထပ်မံဟောပြောပြီးကြွရောက်လာကြတဲ့တရားနာပရိသတ်တွေကိုလက်တွေ့တရားထိုင်စေခဲ့ပါတယ်။ညနေပိုင်း9နာရီခွဲမှနေပြီး9နာရီခွဲအထိအချိန်တွင်းမှာတော့ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကိုယ်တိုင်တတိပဋ္ဌာန်တရားတော်ပထမပိုင်းကိုဟောကြားတိုက်တွန်းခဲ့ပါတယ်။ အာစီဆရာတော်ဖရာရဲ့တရားတော်ကိုလာရောက်နာကြားကြတဲ့ဗမာလူမျိုးများနဲ့အမေရိကန်တရားနာပရိသတ်ဟာဗုဒ္ဓဝိဟာရခမ်းမဆောင်ကြီးတစ်ခုလုံးကို ပြည့်စုံသွားစေခဲ့ပါတယ်။ဒီနေ့သတင်းလေးနေ့အစီအစဉ်များကိုအစီရင်ခံမယ်ဆိုရင်တော့မနေ့ပိုင်း9နာရီမှ10နာရီခွဲအထိဆရာတော်ဦးဇနက်ကနဲ့ဦးအက်ကဓမ္မတို့ကဝိပဿနာတရားရှုနည်းများကိုဟောပြောလေ့ကျင့်စေမယ်ဖြစ်ပါတယ်။နေ့လယ်3နာရီအချိန်မှာတော့ဝါရှင်တန်မြို့အနီးအနားတစ်ဝိုက်မှာ သတင်းသုံးရရှိကြတဲ့ထေရဝါဒဆရာတော်ကြီးများနဲ့အတူမဟာစီဆရာတော်ဖျားဥဆောင်တဲ့တန်ဃာတော်အရှင်မြတ်တို့ဟာသိမ့်သမုတ်ချင်းယဟန်ခံရှင်ပြုမင်္ဂလာအခမ်းအနားဝဲတရားကိုစည်ရင်ကျင်းပကြမည်ဖြစ်ပြီးညနေပိုင်း9နာရီခွဲမှနေပြီး9နာရီခွဲအချိန်တွင်းမှာတော့ကျေးဇူးတော်ရှင်မဟာစီဆရာတော်ဖျားကြီးကတရားရည်အေးတိုက်ကျွေးမယ်ဖြစ်ကြောင်းသတင်းကောင်းပါလိုက်ပါတယ်ခင်ဗျာဆရာတော်ဖျားကြီးနဲ့တကွအဖွဲ့ဝင်အားလုံးဟာလည်းကျမ်းရမှာမှရှိကြကြောင်း သိစေအပ်ပါတယ်ခင်ဗျာ။